ဝိပဿနာတရားဆိုတာပထမဝိပဿနာဆိုတာဘာလဲဆိုတာကစပြီးပြုလို့အရေးကြီးပါတယ်ဝိပဿနာဆိုတာဘာလဲလို့ဒါမသိရင်တရားရှိမှတ်တဲ့အခါမှာဝိပဿနာဉာဏ်မဟုတ်ပါလေဝိပဿနာဉာဏ်လို့မှတ်တတ်တယ်တခါနိရောဓသစ္စာဆင်းရဲချုပ်ငြိမ်းမှုအမှန်တရားမဟုတ်ပါလည်းဆင်းရဲချုပ်ငြိမ်းမှု အမှန်တရားနိဗ္ဗာန်လို့မှတ်တတ်တယ်။ဒါကြောင့်မို့ပထမကဝိပဿနာဆိုတာဘာလဲဆိုတာဒါသိချတိကိုအရေးကြီးပါတယ်။ဒါကိုဆရာတော်ဘုရားကြီးရဲ့အလုပ်ပေးတရားမှာလည်းလဲဆရာတော်ဘုရားကြီးတော့အမေ့ရှိတော့ပါဘူး။ဒါပြီးတော့လည်းပဲယောဂီကမြတ်သောအဖြစ်တစ်ခေါက်သာနာလိုက်ရတယ်ဆိုလို့ရှိရင်စိတ်ကကြောကြောသွားတယ်။ဒါကြောင့်မို့မမှတ်မိတတ်ဘူး။အဲဒါကြောင့် ုန်းကြီးကပြန်ပြောရတယ်ဝိပဿနာဆိုတာယုံနဲ့နာမှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းရှုသိတဲ့ဉာဏ်ကိုဝိပဿနာလို့ခေါ်တာဒါအကျဉ်းချုပ်ပဲမြင်မဲ့ချက်ပြောရင်ဝိပဿနာဆိုတာယုံနဲ့နာမှာဖြစ်နေတဲ့ရှိနေတဲ့မမြဲစင်းရဲ့ပုဂ္ဂိုလ်တ attva ငါမဟုတ်ဆိုတဲ့ သဘောသုံးမျိုးကိုရှုပြီးတဲ့ဉာဏ်ကိုဝိပဿနာလို့ခေါ်တယ်။ဒါကြောင့်ဝိပဿနာရှုရင်ရုပ်မှာရှိနေတဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva ငါမှုတဲ့သဘောဒါကိုသိရမယ်။နာမရှိနေတဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောဆင်းရဲတဲ့သဘောဆိုတာဆင်းရဲတဲ့မကောင်းတဲ့သဘောပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောအဲ့ဒီသဘောကို သိရအဲ့ဒါကိုသိမှဝိပဿနာဒီမမြဲဆင်းရဲပုဂ္ဂိုလ်တ attva ငါမှုဆိုတဲ့သဘောဟာရုပ်တိုင်းနာမ်တိုင်းမှာရှိတယ်ရုပ်ဆိုတာကလည်းခန္ဓာကိုယ်နဲ့ဆက်သမျှရုပ်ကြီးပဲနာမ်ဆိုတာကလည်းစိတ်နဲ့ဆက်သမျှနာမ်ကြီးပဲညခန္ဓာကိုယ်ခေါ်တဲ့ရုပ်နဲ့စိတ်ခေါ်တဲ့နာမ်ဒီနှမျိုးမှာ ဖြစ်ပြီးပြလို့မတည်မြဲတဲ့သဘောရှိတယ်ဖြစ်ပြမပြနှိမ့်ဆက်လို့မကောင်းတဲ့သဘောဆင်းရဲတဲ့သဘောရှိတယ်ပုဂ္ဂိုလ်တ attva ငါမဟုတ်အတဝိညာဉ်မဟုတ်ဆိုတဲ့သဘောရှိတယ်အဲ့ဒီသဘောတွေကိုသိနေတဲ့ဉာဏ်ကိုဝိပဿနာဉာဏ်လို့ခေါ်တာဝိပဿနာလို့ခေါ်တာဒါကိုပဲသိကြအောင်ဝိပဿနာဉာဏ်လို့ခေါ်လိုက်တယ်ဒီတော့ဝိပဿနာရှိတာက ယုံနံတို့မှာရှိနေတဲ့အနိစ္စဒုက္ခအနတ္တမမြဲစင်ရဲ့ပုဂ္ဂိုလ်တ attva ငါမျိုးဆိုတဲ့သဘောကိုရှုတာဖြစ်တော့သိရတာဖြစ်တော့အဲ့ဒီသဘောပုံမျိုးရှိတဲ့ယုတ်ကိုပဲရှုရတယ်အဲ့ဒီသဘောပုံမျိုးရှိတဲ့နာမ်ကိုပဲရှုရတယ်ရှုတဲ့အခါဘယ်လိုရှုကြလဲဖြစ်နေရှိနေတွေ့နေတဲ့အတိုင်းရှုတယ်လောက်ခေါ်တဲ့ခန္ဓာကိုယ်မှာဖြစ်နေရှိနေတွေ့နေတဲ့သဘောကို ဖြစ်နေရှိနေတွေ့နေတဲ့အတိုင်းပဲရှိတယ်စိတ်ခေါ်တဲ့နာမ်မှာဖြစ်နေတဲ့သဘောတွေကိုဖြစ်နေရှိနေတွေ့နေတဲ့အတိုင်းပဲရှိတယ်အဲ့လိုရှိတာကိုပဲယထာဘူတံဓာထပံလို့မြတ်စွာဘုရားကမိတ်အရစကားနဲ့ပြောရင်ရုပ်မှာရှိတဲ့သဘောကိုအရှိအရှိအတိုင်းရှုတယ်။နာမှာရှိတဲ့သဘောကိုအရှိအရှိအတိုင်းရှုတယ်ဒါပဲ။ ရုပ်မှာတောင်းတာလေးရှိနေရင်ရှိတာကဘာလဲတောင်းတာပဲဒါကြောင့်မို့တောင်းတယ်တောင်းတယ်လို့အရှိကိုအရှိတိုင်းပဲရှိရွေးနေတဲ့သဘောလေးရှိရင်ရွေးတယ်ရွေးတယ်လို့အရှိတိုင်းပဲရှိဖောင်းတဲ့သဘောလေးရှိရင်ဖောင်းတယ်ဖောင်းတယ်လို့အရှိတိုင်းရှိပိန်တဲ့သဘောလေးတွေ့နေရင်ပိန်တယ်ပိန်တယ်လို့အရှိတိုင်းရှိထို့တူပဲနာမ်မှလည်းပဲ လူကျင်စိတ်လေးဖြစ်နေရင်လူကျင်တယ်လူကျင်တယ်လို့ရှိကိုရှိတိုင်းရှိစိတ်ဆိုးတာဖြစ်နေစိတ်ဆိုးတယ်စိတ်ဆိုးတယ်လို့ရှိကိုရှိတိုင်းရှိဝမ်းနေရင်ဝမ်းနေတယ်ဝမ်းသာရင်ဝမ်းသာတယ်ပျော်ရင်ပျော်တယ်ပြင်းရင်ပြင်းတယ်ဆင်းရဲဆင်းရဲတယ်ချမ်းသာရင်ချမ်းသာတယ်အစရှိတယ်နန္တရားဆိုတဲ့စိတ်မှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းရှိနေတဲ့အတိုင်းရှုအဲလိုရှုတာဟာဝိပဿနာပဲအဲလိုရှုရင်းရှုရင်းနဲ့ အဲ့ဒီယုတ်အဲ့ဒီနာနေရဲ့ဖြစ်ပြီးပြတဲ့မမြဲတဲ့သဘောဖြစ်ပြမပြတ်နှိမ့်စလို့မကောင်းတဲ့သဘောအဲ့ဒီယုတ်အဲ့ဒီနာနေဟာသူရဲ့သဘောမျှပဲဒီသဘောမှတပါပုဂ္ဂိုလ်တ attva ငါမဟုတ်ဘူးအတ္တဝိညာဉ်အတ္တမဟုတ်ဘူးလို့အဲ့ဒါလို့ပြီးတာဟာဝိပဿနာပဲသဘောတုံးရဲ့အနိစ္စဒုက္ခအနတ္တသဘောတုံးရဲ့တည်ဒီတော့ အဲ့ဒါလိုသိအောင်ဝိပဿနာရှုတာဖြစ်တော့အဲ့ဒီသဘောတွေသိမှပဲမှန်တယ်အဲ့ဒီသဘောတွေမမြဲစင်းရဲ့ပုဂ္ဂိုလ်တ attva ငါမှုဆိုတဲ့သဘောတွေမသိသေးဘူးညာဝိပဿနာလမ်းကြောင်းပုံမရောက်သေးဘူးပုံမရောက်တော့လည်းပဲချော်ကြနေပြီမှတ်ရမယ်ဒါကြောင့်အဲ့ဒီသဘောတွေသိအောင်ရှုရဲဆိုတာစိတ်ထဲမှာစွဲမြဲထားရမယ်ဓမ္မဝိပဿနာအထုတ်မှုရဲ့ရည်ရွယ်ချက်ဥပ္ပေချက်ကိုသိပြီးတော့ ခကြီးရောက်ရေကျဥဒေကျမသိဘူးဆိုလို့ရှိရင်တခါတရံစိတ်ထဲမှာထင်လာတဲ့နဗုဏဏနေဓမ္မဂုဏပြနာဓမ္မနန္နေဒါတွေကိုတရားမှလို့မှနိဗ္ဗာန်ထင်လို့ထင်လင်းလင်းဝင်ဝင်အယောင်တွေတွေ့ကြပြီဆိုရင်အဲဒီလင်းလင်းဝင်ဝင်အယောင်တွေပဲနိဗ္ဗာန်ထင်လို့ထင်တရားမှလို့မှအစိုက်တွေဖြင့်အဲလိုဖြစ်တတ်တယ်။ဒါကြောင့်အဲ့လိုမဖြစ်အောင်ဝိပဿနာရဲ့သဘောဝတိသိရတယ်ဝိပဿနာရှုမှုရဲ့ဥပဒေချက်ကိုသိရတယ် ဘုရားအဲ့လိုရှိရမှာအခြေခံကတော့မြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းသီလစင်ကြယ်အောင်ဆောင်ထင်းရတယ်သီလစင်ကြယ်အောင်ဆောင်ထင်းပြီးတော့ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောကိုသိကျင်တာဖြစ်တဲ့အတွက်ယုံနဲ့နာကိုပဲရှုရတယ်ယုံမှာထင်ထင်ရှားရှားဖြစ်ပေါ်တဲ့သဘောတွေဖြစ်ပေါ်တဲ့အတိုင်းရှုနာမှာထင်ထင်ရှားရှားဖြစ်ပေါ်တဲ့သဘောတွေဖြစ်ပေါ်တဲ့အတိုင်းရှု ဒါပဲပုဂ္ဂိုလ်လည်းပဲရောက်စအထုစအစိမ့်ပုဂ္ဂိုလ်ဆိုလို့ရှိရင်ခန္ဓာကိုယ်ခေါ်တဲ့ရုပ်စိတ်ခေါ်တဲ့နံတရားမှာဖြစ်နေတဲ့သဘောတွေကိုဖြစ်နေတဲ့အတိုင်းရှုပါဆိုတော့လည်းပဲမရှုတတ်သေးဘူးမရှုတတ်သေးတော့ကရှုတတ်အောင်ပထမပင်တိုင်းရှုပါအာယုံတစ်ခုအမြဲရှိနေတဲ့သဘောတစ်ခုကို ညွန်ပြထားရတယ်။အဲ့ဒီအမျက်ရှိတဲ့ပင်နိုင်သဘောကိုညွန်ပြထားပြီးဒီပင်နိုင်သဘောကိုရှုရင်းကနေပြီးတော့တခြားတခြားရုပ်မှာဖြစ်ပေါ်တဲ့သဘောနာမ်မှာဖြစ်ပေါ်တဲ့သဘောတွေရှိလာတဲ့အခါမှာတခြားသဘောတွေလိုက်ရှုရှုပြီးတဲ့အခါမှာဒီပင်နိုင်သဘောကိုပဲပြန်ရှုအဲ့ဒါလိုရှုတဲ့အခါကျတော့လွယ်ကူသွားတယ်။ဒါကြောင့်ကျိုးတော်ရှင်မာစီဆရာတော်ဘုရားကြီးက အမြဲလဲရှိနေပြီးတော့ထင်လဲထင်ရှားတယ်ဝမ်းပိတ်ကဖောင်းကြွတဲ့မှုဝါယောယုတ်ပိန်ကြတဲ့ပိန်ကြသွားမှုဝါယောယုတ်အဲ့ဒါကိုရှုဖို့ရပင်နိုင်အနေနဲ့အာရုံပေးထားတယ်။ဖောင်းကြပြလာတာဟာတည်ရခြင်းတည်ရခြင်းတွန်းပြလာတဲ့ဝါယောသဘောလေးတော့ပိန်နာဟာတည်ရခြင်းတည်ရခြင်းရော့ကျသွားတဲ့ဝါယောသဘောလေးသဘောပဲ။အဲ့ဒါကိုအရာစကလုံးနဲ့ရှုတော့ဖောင်းနေပိန်နေရှု စိတ်ကလေးကဖောင်းတယ်လို့ဆိုတယ်ဆိုရင်းနဲ့စိတ်ကဖောင်းကျွတ်တက်လာတဲ့သဘောကိုသိနေရတယ်ပိန်ကြပါပြန်တော့စိတ်ကလေးကပိန်ကြတဲ့သဘောလေးကိုချက်ချက်မကွာသိပြီးစူးစူးဆိုက်ဆိုက်သိလိုက်ရတယ်အဲဒါလို့စူးစူးဆိုက်ဆိုက်သိလိုက်နေအောင်ပိန်တယ်လို့စိတ်ဆိုရတယ်ဆိုလိုက်ရပြန်တယ်ဖောင်းတယ်ပိန်တယ်ဆိုတာပမာစကား အဲဒီတွန်းတက်တဲ့သဘောရောက်ကြသွားတဲ့သဘောလေးနှစ်ခုကိုပါဠိနဲ့ရှုမယ်ဆိုရင်တော့ဝါယောဝါယောလို့ပဲရှုရတယ်ဒီကပါဠိနဲ့ရှုမှပဲဖြစ်သလားမြန်မာနဲ့ရှုမှပဲဖြစ်သလားလို့ဆိုတော့ဘာနဲ့ရှုရှုဘယ်စကလုံးနဲ့ရှုရှုဘယ်ဘာသာတရားနဲ့ရှုရှုဖြစ်တာကြီးပဲစကလုံးဘာသာရဟာလူရင်းမဟုတ်ဘူးသဘောကိုသိနေဖို့ပဲသူရဲ့ဖောင်းပြတ်တက်လာတဲ့သဘောလေးသိနေဖို့ ပိန်ကျသွားတဲ့သဘောလေးသိနေဘူးဒါပဲလို့ရဝါရောလိုပဲရှူရှူဟောင်းနေလိုပဲရှူရှူဝါရောလိုပဲရှူရှူပိန်နေလိုပဲရှူရှူဝါရောဆိုတဲ့စကလုံးဟောင်းနေပိန်နေဆိုတဲ့စကလုံးတွေကလူရင်းမဟုတ်ဘူးအဲတွန်းတက်တဲ့သဘောရော့ကျသွားတဲ့သဘောလေးနှစ်ခုကိုစိတ်ကသိနေဖို့အဲ့ဒါလူရင်းဒါကြောင့်စကလုံးကိုအာယုံမဆက်ရဘူးဖောင်းပြတတ်မှုသဘောပိန်ကျတတ်မှုသဘောလေးကိုပဲအာယုံစိုက်ပြရတယ် ဖို့ဒီကတခြားတခြားသဘောတွေရှိအောင်မလည်းပဲပူပါရှိပြန်လည်းပူရပူရလေးရှိတယ်ပူရပူရလေးရှိတဲ့ကပူရဆိုတဲ့သဘောလုံးဟာလူရင်းမှုဘူးသူပညာသူဘာမှမဆိုင်ဘူးစိတ်ဟာပူရသဘောကိုရောက်အောင်သဘောလုံးကအပူအငြင်းနဲ့လမ်းညွှန်ပေးတာပဲရှိတယ်သဘောလုံးကိုအာရုံစိုက်ဖို့မလိုဘူးပူနေတဲ့သဘောကိုအာရုံစိုက်ရမယ်ပူတဲ့သဘောကိုသိရမယ်ပူရပူရပူရလို့ထက်ခါထက်ခါရှုပြီးတော့ပူတာကိုသိနေရမယ် ထို့ဒီပဲအေးပြန်တော့လည်းပဲအေးတယ်အေးတယ်လို့စိတ်အဆူလေးနဲ့ရှိရတယ်စိတ်အဆူအေးတယ်ဆိုတော့ဒီလိုလူရင်းမဟုတ်ဘူးအေးတဲ့သဘောလေးကိုစိတ်ကစိုက်ပြီးပြီးနေဖို့ပဲဒါပဲလူရင်းအဲ့ဒါပရိထားရတယ်တခါနေရကြတော့ဒါပရိမထားမိတဲ့အခါကျတော့သလုံးပေါ်စိတ်အာရုံရောက်သွားတော့စိတ်ရဲ့စူးစိုက်မှုအာဟာသဘောပေါ်မှာနင်းနေတတ်တယ်သလုံးပေါ်မှာများနေတတ်တယ် တခါတည်းရန်ကြတော့သကလုံးမှုတက်တက်ညွတ်နေပြီးတော့စိတ်ကကူမှုအိမ်မှုသဘောပေါ်မရောက်နေတတ်တယ်ဒီလိုတော့ဖြစ်တတ်တယ်။ဒါကြောင့်သကလုံးကိုအာယုံမဆိုင်နဲ့သဘောကိုအာယုံဆိုင်သဘောကိုစူဆိုင်ဒါရေးကြည့်တယ်။ဒါတော့အဲ့ဒီမှာဖောင်းနေပိန်နေလို့ရှုတာဟာဒီနေရာမှာသိထားရတယ်။တချို့ကအာနာပါနသတိကမ္မထံလို့ ယူဆတယ်ထင်တယ်မဟုတ်ဘူးအာနာပါနတတိကမ္မထာကိုယူဆထင်တဲ့အခါကျတော့ထွက်လေဝင်လေနဲ့ရောရောပြလိုက်ရောပြလိုက်တဲ့အခါကျတော့နှာခေါင်းကလေဝင်တာဖြစ်တာရှုလိုက်ဝမ်းဘက်ကဖုံးတာပိန်တာရှုလိုက်အဲ့လိုနဲ့ရှုပ်ပြီးပုံတယ်။ဒါဝမ်းဘက်ကဖောင်းကြတောင်းတင်းတက်မှုဝါရောရော့ကြသွားမှုဝါရောဟာထွက်လေဝင်လေမဟုတ်ဘူး ဒါကလည်းပဲလေရှုခွင်းလိုက်လို့ဝင်တဲ့အတွေ့ဝင်လာတဲ့လေကအဆင့်ဆင့်တွန့်ပြလိုက်လို့မလို့ဝမ်းထဲမှာမူလရှိနေတဲ့လေဟာအထက်ကျွတ်တက်သွားတယ်လေကိုပြန်ဆိုင်ထုတ်လိုက်လို့မလို့နှာခေါင်းနားမှာရှိတဲ့လေကြောင်းနားမှာရှိတဲ့ရင်နားမှာရှိတဲ့လေကထွက်သွားတဲ့အတွက်ဝမ်းပိုက်မှာရှိတဲ့လေကစူထွက်ပြီးတောင့်တင်းရာကနေပြီးတော့ပြန်ပြီးတစ်ဖြည်းဖြည်းရော့ကျသွားတယ်ဒါကတော့မှန်တယ်ဘုရား ဝမ်းလိုက်မှာတောင့်တင်းတက်တဲ့လေနဲ့ပြန်ပြီးတော့ရော့ကြသွားတဲ့လေဒီပါရောမခုဟာထွက်လေဝလေလုံးဝမဟုတ်ဘူးကောစီတယဝါဒလို့ခေါ်တယ်လေ6မျိုးဝါရော6မျိုးကိုမြတ်စွာဘုရားဖွင့်ဟောတဲ့အခါကျတော့အဲ့ဒီလေကိုကောစီတယဝါဒဝမ်းပိုက်မှာတည်တဲ့လေလို့ခေါ်တယ်ဒါကြောင့်ဝမ်းပိုက်တည်တဲ့လေကိုရှုရဖြစ်တဲ့အတွက်ထွက်လေဝင်ရင်လည်းလုံးဝမဆိုင်ဒါကြောင့် ယောဂီဟာခွက်လေဝင်လေကိုအာယုံမဆိုင်ရဝမ်းပိုက်ဖောင်းကြွတဲ့မှုရော့ကြသွားမှုကိုပါအာယုံဆိုင်ရမယ်ဒါမှတ်တတ်တယ်ဘုန်းကြီးအခုပြောနေတာကမှတ်တတ်တာလေးတွေကိုပြောနေတာဒီကခွက်လေဝင်လေကိုရှုပါလို့မှတ်လာတဲ့အခါကျတော့ဝမ်းပိုက်ရှုရင်းကနေပြီးတော့ရင်ရင်ကနေလေချောင်းလေချောင်းကနေနှာသီးဝအထိစိတ်ကလိုက်ရတဲ့တခါ ခလုံးလေးရှုရမှလို့တခါနာသီဝကနေစကြည့်ပြီးလေကြောင်းရင်ကြိုင်ဝမ်းပိုက်အထိစိတ်ကတခါပြန်လိုက်တတ်တယ်အဲဒါလို့ဆိုရင်စိတ်ဟာတောင့်တင်းတက်မှုရောကြမှုသဘောနှစ်ခုကိုသာရှုတာလောက်သမာဓိအာမကောင်းတော့ဘူးစုစည်းစုစိုက်ပြီးနေအာမကောင်းတော့အဲ့ဒီနည်းမလုပ်ရဘူးဒါကြောင့်ရုပ်ရှင်ယုံများမှာလက်မှတ်သိမ်းတဲ့ပုဂ္ဂိုလ်ဟာရုပ်ရှင်ယုံအပေါက်အဝါကသာနေပြီးတော့ ဝင်သမျှပုံကိုယ်ရဲ့လက်မှတ်ကိုသိနေရုပ်ရှင်အတွင်းနဲ့ဝင်ပြီးတော့လိုက်ပြီးတော့မသိဘူးအဲဒါလို့ရှုစိတ်ဟာလည်းပဲချက်တဝိုက်ဝမ်းပိုက်ကနေစောင့်ကြည့်ပြီးတော့အဲ့ဒီနေရာလေးကဖောင်းကြွတက်လာတာတွေ့မှဖောင်းနေရှုပိန်ကြသွားတယ်ပိန်ကြသွားတာတွေ့မှပိန်နေရှုစိတ်ကိုအထက်ညင်ပဲလေကြောင်းနဲ့နှာခေါင်းကိုလိုက်မသွားစေနဲ့လိုက်သွားရင်မှားတယ်အဲ့ဒါသတိထားရတယ် နောက်တစ်ခါရှုတဲ့အခါမှာစပြီးတော့အထုကစားပုဂ္ဂိုလ်မယ်ဖောင်းမှုပိန်မှုဟာတဲပြီးမထင်ရှားတတ်ဘူးအထင်ရှားနေတတ်ဒီအခါမှာယောဂီကအားမရတဲ့အခါကျတော့အသက်ကိုပြင်းပြင်းရှုတတ်တယ်ဉာဏ်ဉာဏ်နဲ့ရှုတတ်တယ်အဲ့ဒါမလုပ်ရအောင်အဲ့လိုအသက်ပြင်းပြင်းရှုဉာဏ်ဉာဏ်ရှုလိုက်ရင်ပဂရိတဝဲရှုတာမဟုတ်ဘူးလောက်ယူတဲ့သဘောကိုရှုတာဖြစ်နေတယ် ဝိပဿနာမှာလောက်ယူတဲ့သဘောကိုဆိုတော့ခါမှမရှိရဘူးပဂရိရှိနေတဲ့သဘောကိုရှိနေတဲ့အတိုင်းဖြစ်နေတဲ့သဘောကိုဖြစ်နေတဲ့အတိုင်းပဲရှိရတယ်။ဒါအသက်ကိုပြင်းပြင်းရှူလိုက်မယ်၊မြန်မြန်ရှူလိုက်မယ်ဆိုရင်မကြရင်မောလာတယ်။ရင်ကျက်လာတတ်တယ်။ရင်ထဲမှာဆုတ်တုတ်တုတ်လိုလိုဖြစ်လာတတ်တယ်။လက်ထဲမှာကျက်လာတယ်လို့ဆုတ်လိုလိုဖြစ်တတ်တယ်။ဒါကြောင့်ပြင်းပြင်းမရှူနဲ့၊မြန်မြန်မရှူနဲ့။ ပုံမှန်ရှုနေကြတဲ့အတိုင်းရှုဖောင်းတာပြီးတော့ကလေးရှုပိန်တာပြီးတော့ကလေးရှုတကယ်လို့အားမရဘူးဆိုရင်ဝမ်းမိုက်မှာလက်ကလေးနှစ်ဖက်အသာထိပြီးထားထပ်ပြီးထိထားလို့ရှိရင်အထက်ကတောင့်တင်တက်လာတာနဲ့တကယ်နဲ့လက်တိုးတယ်အဲ့ဒါကိုယောဂီသိတယ်ပြီးတော့ဟောင်းတယ်လို့ရှု ပြန်ရော့ကြသွားတာနဲ့တပြိုင်နက်တည်းလက်ကလေးကပြန်ကျသွားတယ်အဲ့ဒါကိုအမှတ်ပြုပြီးပိန်တယ်လို့ရှုအဲ့ဒါလို့ရှုရင်ရှုရင်လည်း၃ရက်လောက်ရှိတဲ့အခါကျတော့ခေါင်းလာပိန်တာကိုပိမိတာကရှုလို့ရလာလိမ့်မယ်ခေါင်းလာပိန်တာကိုကိုယ်ထင်ရှားအောင်လုပ်ယူဖို့မလိုရှုတဲ့စိတ်ကလာကိုယ်ပြီးစိတ်အားစိုက်ပြီးစူးစိုက်ရှုဖို့အရေးကြီးတယ်ဥပဒနာရှုရမှာဘာလို့ပဲရှုရှု စိတ်အားစိုက်ရှုမှုစူးစိုက်မှုမှာသိအရေးကြီးတယ်ပေါ့ရှန်ရှန်မရှုရဘူးစိတ်အားစိုက်ရှုမှပဲအာယုန်နဲ့မှတ်စိတ်ဟာတဲ့ပြီးတော့အာယုန်နဲ့မှမှတ်စိတ်မြုပ်ဝင်သွားသလိုဖြစ်အောင်စူးတယ်အဲ့ဒါတော့မှတ်စိတ်ကစုစူးစိုက်ပြီးပြင်းရင်းပြီးစူးမှသာလဲအဲ့ဒီမှတ်စိတ်မှာပါဝင်တဲ့ဉာဏ်ဟာထက်လာဉာဏ်ထက်လာမှအရှုက ရုပ်သဘောအရှုခံနာသဘောကိုအမှန်တိုင်းပြီးတဲ့ဝိပဿနာဉာဏ်ဖြစ်လာ။ဒါကြောင့်အဲ့ဒီဘုံပုံမှုရှိရအခါတတိထား။နောက်တစ်ခုတတိထားစရာကဖောင်းနေပိန်နေဖောင်းနေပိန်နေလို့ရှုနေတော့မှအဲဖောင်းနေပိန်နေရှုတာလည်းပဲပထမတော့ပြင်တော့တာမညဖောင်းတာတာမညပိန်တာလောက်ပဲရှုတတ်တယ်။ဒါပေမဲ့နောက်ကြတစ်ပြေးတဲ့တစ်ပြေး အောက်ခြေကစဖောင်းတာရောတရေတွေဖောင်းပလာတာရောဖောင်းတာဆုံးသွားတာရောပြီးအောင်ယူရတယ်ပိညာမှာလည်းစပိညာရောတရေတွေနောက်ထပ်တွန်းသွားတာရောနောက်ဆုံးမှာနောက်ကျောကိုချက်ပြီးကပ်ပြီးပိညာဆုံးသွားတာရောပြီးအောင်ယူရတယ်အဲ့လိုဖောင်းနေပိညာဖောင်းနေပိညာရှုနေတော့မှာပဲစိတ်ကတခြားရောက်သွားတတ်တယ်တခြားတနေရာရောက်သွားတဲ့အိမ်ရောက်သွားတဲ့ဖျားရောက်သွားတဲ့ဈေးရောက်သွားတဲ့လုပ်ငန်းကိန်းရောက်သွားတဲ့ ဒုံတရားစဉ်းစားနေစဉ်းစားမိတတ်တယ်ဒုံတရားတွေးမိတတ်တယ်စိတ်ကူးမိတတ်တယ်တို့တော့လည်းပဲစအထုခါစားဆိုတော့ယောဂီကစိတ်ထွက်ထွက်ခြင်းလွင့်လွင့်ခြင်းစဉ်းစားစဉ်းစားခြင်းတွေးတွေးခြင်းမပြီးသေးဘူးစဉ်းစားနေတယ်လို့ကိုမကြည့်သေးဘူးစိတ်ထွက်သွားတယ်လို့ကိုမကြည့်သေးဘူးဖောင်းနေပိန်နေလို့ကိုရှုမှတ်နေတယ်လို့ပဲဒီလိုအောင်းမိတယ်တော်ရည်ကြာမှအငန်းငန်းစိတ်တွေထွက်နေပါဘကော ဝင်နေပါဘူးတော့တွေးနေပါဘူးတော့လို့ပြီးတယ်အဲပြီးတဲ့အခါမှာတော့ရှုလိုက်တွေးတယ်တွေးတယ်တွေးတယ်တွေးတယ်လို့ရှုလိုက်စဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်ရှုလိုက်စိတ်ကိုရှုတာစဉ်းစားတဲ့စိတ်ကိုရှုတယ်တွေးတဲ့စိတ်ကိုရှုတယ်စိတ်ကူးတဲ့စိတ်ကိုရှုတယ်စိတ်တဏှုဝဒနာတိခဏခေါ်တယ်အဲဒီစဉ်းစားစိတ်တွေးစိတ်စိတ်ကူးစိတ်လုံးစိတ်ရပ်သွားမှာခေါင်းကပိနာပြန်ရှုအဲဒီစိတ်ကိုရှုတဲ့အခါမှာတင်းတင်းငင်းငင်းစူးစူးဆိုက်ဆိုက်ခတ်သက်သက်ရှုရတယ် ဖြည်းဖြည်းအေးအေးဆေးဆေးမရှိရဘူးဖြည်းဖြည်းအေးအေးဆေးဆေးရှိလို့ရှိရင်ထွက်တဲ့စိတ်ကိုပိုးပြီးထွက်အောင်အားပေးလို့ဖြစ်တယ်။ဒါကြောင့်မလို့တစ်စင်းပြီးတစ်စင်းတစ်စင်းပြီးတစ်စင်းစိတ်ကူးနေတာလေခတ်တဲ့ကနဲ့ပြင်းပြင်းရင်ရှုလိုက်တဲ့အခါကျတော့ရှုစိတ်ကတစ်စိတ်တစ်စက်တည်းဖြစ်သွားတဲ့အတွက်စဉ်းစားဝိတ်တွေးစိတ်စိတ်ကူးစိတ်ကမြင်းမြင်းပြတ်ပြီးရပ်အဲ့ဒီအခါမှာအောင်းနေပိန်နေပြန်ရှုအဲ့ဒါရေးကြည့်တယ် ဒါတွေလည်းများသောအားဖြင့်ယောဂီတွေအထုဆောင်မှာလောက်တတ်တာဘယ်လိုလဲဆိုတော့ဟောင်းငယ်ပိန်နေရှိရင်ကစိတ်ထွက်သွားပြီဆိုရင်ထွက်သွားတဲ့စိတ်ကိုပြီးတဲ့အချိန်မှာစဉ်းစားနေတယ်လို့ပြီးတဲ့အချိန်မှာလွတ်နေတယ်လို့ပြီးတဲ့အချိန်မှာအဲ့ဒီစိတ်ကိုပြန်ချုပ်လိုက်တယ်ပြန်ဆွဲပြန်ချုပ်ပြီးတော့ခေါင်းနာပိန်နာပြန်ရှူတတ်တယ်အဲ့ဒါများသောအားဖြင့်လောက်တတ်တဲ့သဘောအဲ့ဒါကိုမလောက်ရဘူးထွက်တဲ့စိတ် ကိုလွတ်တဲ့စိတ်ကိုပြန်ပြီးမဆွဲရမချုပ်ထွင်းရဖောင်းနာပင်နာပေါ်ပြန်ပြီးတော့ချီတုပ်ပြီးတော့မတင်ရဘူးထွက်တဲ့စိတ်ကိုထွက်တဲ့အတိုင်းနဲ့ထွက်တဲ့ထွက်တဲ့လိုက်ယူစဉ်းစားတဲ့စိတ်ကိုစဉ်းစားတဲ့စဉ်းစားတဲ့စဉ်းစားတဲ့အတိုင်းနဲ့လိုက်ယူတွေးတဲ့စိတ်ကိုတွေးတဲ့အတိုင်းနဲ့တွေးတဲ့တွေးတဲ့လိုက်ယူအစိုက်တည်းဖြင့်ယူရမယ်ဝိပဿနာဟာချုပ်ထိန်တဲ့လုပ်ငန်းမဟုတ်ဘူးဖြစ်နေတဲ့သဘောတွေကိုနောက်ကအသာလိုက်ပြီးတော့တတိနဲ့စောင့်ကြည့်တဲ့လုပ်ငန်းအဲ့ဒါသဘောပေါက်တာ ချုပ်ထိန်တဲ့လုပ်ငန်းမဟုတ်ဘူးရုပ်ကိုလည်းပဲသူဖြစ်ရှင်တာဖြစ်ပိဿမရှိဖြစ်တာကိုသူကပြောင်းလိုက်ရှုမယ်နံခေါ်တဲ့စိတ်ကိုလည်းပဲသူဖြစ်ရှင်တာဖြစ်သူတွေးရှင်တာတွေးသူစဉ်းစားရှင်တာစဉ်းစားပိဿမရှိဘူးသူစဉ်းစားတာတွေးတာစိတ်ကူတာပဲသူကပြောင်းလိုက်ရှုမယ်ဒီသဘောပဲမချုပ်ထိန်ရဘူးလိုက်ပြီးတော့စောင့်ကြည့်စောင့်ရှုတဲ့သဘောပဲအဲ့ဒါတတိထားစိတ်နဲ့ပတ်သက်လို့အဲ့ဒါပြန်ပြန်ပြီးဆွဲတတ်တယ်မဆွဲရဘူး စိတ်တံဥပဒနာတတိပဋ္ဌာန်ဝိခိတံဝစိတ်တံဝိခိတံစိတ်တံဤပကနာတိဝိခိတံဝစိတ်တံပြန့်လင်ပြုပါတဲ့စိတ်ကိုလည်းဝိခိတံစိတ်တံဤပြန့်လင်ပြုပါတဲ့စိတ်ပဲဟူ၍ပကနာတိရှုတည်နေရ၏ပြန့်တဲ့စိတ်ကိုပြန့်နေပြန့်နေလွတ်တဲ့စိတ်ကိုလွတ်နေလွတ်နေလို့အဲလိုရှုနေရမှာဒီစိတ်ကိုပြန်ဆွဲပြီးချုပ်ရမှာမဟုတ်ဘူးဒီထားဒီကအထုဇယောဂီမှာပထမရဲ့ဒုတိယရဲ့တတိယရဲ့သုတ္ထရဲ့ ၄ရက်၅ရက်လောက်အထိစိတ်ထွက်တာလွင့်တာစဉ်းစားတာတွေးတာတွေဒီညာနေဒီတော့ရှုရတာကလည်းပဲအဲ့ဒီထွက်စိတ်လွင့်စိတ်စဉ်းစားတဲ့ကိုယ်စိတ်ကိုပဲအရှုရများတယ်အဲ့ဒါတွေဘုရားများများလည်းရှုရတယ်ဒီစိတ်တွေကိုရှုမှသာလည်းတပြေးပြေးထွက်တာလွင့်တာစဉ်းစားတာတွေးတာနည်းနည်းနည်းနည်းနည်းနည်းပါပြီးတော့စိတ်ဟာတပြေးပြေးငြိမ်းလာတယ်အဲ့ဒီစိတ်တွေကိုမရှိဘူးဆိုရင်မငြိမ်းဘူးတကယ်ကအဲ့ဒီစိတ်တွေမရှိဘဲနဲ့ပြစ်ပြစ်ထားလိုက်တယ်ပြစ်ထားရင်အဲ့ဒီယောဂီတော်တော်နဲ့တမာရီမဖြစ်တော့ဘူး ဒါကြောင့်အဲ့ဒီစိတ်တွေကိုနာနာရှုဖို့ရည်ကြည်တယ်အဲ့ဒီ၄၅ရက်ကလွန်သွားပြီဆိုလို့ရှိရင်တော့ဒီစိတ်တွေဟာတပြေးတည်းတပြေးပို့ကိုငြိမ့်ငြိမ့်ငြိမ့်ငြိမ့်လာပြီးတမာရီဖြစ်လာပြီးရှုလို့ပေါက်သွားပြီအဲ့ဒါတတိထားရတယ်နောက်တစ်ခုကယောဂီတတိထားလို့ကဈဉ္ဉဏ်လျှောက်တာမြတ်စွာဘုရားကရုပ်ကိုရှုတဲ့ကာယ ानु ပဒနာကိုခေါ်တဲ့အခါကျတော့ကိသံတဝါကိသံမိတိပဇာနာတိသွားရင်လည်းသွားတယ်လို့ရှုတည်နေရမယ် ထိတော်ဝါထိတော်မိဒီပကာနာတိရရင်လည်းရက်တယ်လို့ရှိသိနေရမယ်နိဗ္ဗိနောဝါနိဗ္ဗိနောမိဒီပကာနာတိထိုင်ရင်လည်းထိုင်တယ်လို့ရှိသိနေရမယ်တရားနာဝတရားနာမိဒီပကာနာတိလျောင်းရင်လည်းလျောင်းတယ်လို့ရှိသိနေရမယ်ဒီလိုမိတ်ွားရင်သွားတဲ့ရှုတဲ့ဈဉ္ညာလျှောက်တာပြောတာဈဉ္ညာလျှောက်တဲ့အခါမှမဟုတ်ဘူးဘယ်သွားသွားဒေါ်လာလာသွားမှုကိုရှုနေမှာသို့တော့ သွားတယ်သွားတယ်လို့ရှုရမှာမှန်တယ်လို့သွားတယ်သွားတယ်လို့ရှုရင်ရှုမှတ်မှုကကျင်းဒါကြောင့်ဘုရားစိတ်နိုင်တယ်များစိတ်ပြီးတော့ရှုရတယ်ပထမဦးဆုံးဘယ်လန်းနေညာလန်းနေလို့ရှုမိမိဈဉ္ညာလျှောက်မဲ့ပုဂ္ဂိုလ်မျက်နှာမူပြီးမတ်တက်ရလိုက်စုံရလိုက်ရပြီးတော့မိမိရှိမှာ3000 4000လောက်ကိုမျက်နှာချကြည့်တာအဲ့ဒါပရိဒါရတယ်ရှေ့3000လောက်4000လောက်ကိုမျက်နှာချပြီးကြည့်တာ ခြေတော့ကိုမျက်စိကမကြည့်ရနင်းနည်းလေးလည်းမကြည့်ရခြေတော့နဲ့ဆိုကြပါစို့တပေပါနှစ်ပေပါလောက်လည်းမကြည့်ရခြေတော့နဲ့ပုံတော်လေးတော်လောက်အပွားကိုလှမ်းပြီးမြင်လာချပြီးကြည့်ထားခြေတော့ကိုကြည့်ရှိရင်တမာရီလည်းမရဘူးမကြခင်စိတ်ကြက်တက်လာတယ်မူးလာတယ်ဝေးလာတယ်ထို့သူကနင်းနည်းလေးကိုကြည့်လို့ရှိရင်လည်းဒီတိုင်းပဲဒါကြောင့်ခြေတော့နဲ့နှစ်တောင်သုံးတောင်လောက်ကိုလှမ်းပြီးမြင်လာချကြည့်ရမယ်သို့တော့ ဇဉ္ဉံစလျှောက်တဲ့အချိန်ကနေပြီးဇဉ္ဉံပြီးဆုံးတဲ့အချိန်ထိအဝေးကိုမကြည့်ရဘေးကိုမကြည့်ရအဝေးကြည့်ဘေးကြည့်လိုက်တာနဲ့တပြိုင်နက်တည်းမျက်စိနောက်စိတ်ကပါသွားတော့သမာဓိပြတ်သွားရောဒါကြောင့်ဘယ်တော့ခါမှယောဂီဟာတရားရှိမှနေတဲ့မြတ်ကလပ်ပလုံးတော့ဘယ်တော့ခါမှဝေးကြည့်ဘေးကြည့်ဆိုတာဘယ်တော့မှမလုပ်တော့ဘယ်သွားသွားဘယ်လာလာအိမ်နာပဲသွားသွားဆွမ်းကြောင်းနဲ့သွားသွား တရားအထုရနေရာပဲပေါ်ပေါ်မိမိကြောင်းနဲ့ပြန်ပြန်အမြဲတမ်း၄အောင်လောက်မှာပဲမြင့်ပါချထားကြည့်မြင့်ပါချကြည့်ထားပြီးတော့ရှုမှတ်မှုအ ਨੇ ဆုံးပဲလှမ်းနေညာလှမ်းနေလို့ပဲလှမ်းတာပြီးပြီးရှုမှတ်ညာလှမ်းတာပြီးပြီးရှုမှတ်တဲ့ရှုမှတ်မှုကတော့အ ਨੇ ဆုံးပါစေရတယ်အခုကတော့ဟောက်တော့ဟောက်ပြန်ဈဉ္ဉံလျှောက်ပြီးတော့ရှုတာဒါဈဉ္ဉံလျှောက်မဲ့ဘုရားမျက်နှာမူလိုက်မိမိရှိမှ၄တောင်လောက်ကိုမျက်နှာချလိုက်ချလိုက်ပြီးတော့ ဘယ်ခြေောက်ကဆက်လိုက်ရင်ဘယ်နှမ်းတယ်ညခြေောက်ဆက်လိုက်ရင်ညနှမ်းတယ်မညံရဘူးခြိလမ်းမကြရဘူးခြိလမ်းကိုခြိတပွားစာပဲနှမ်းရတယ်တပွားစာတဲ့ပုဒ်မှရအောင်တပွားစာတဲ့ဘယ်နှမ်းတဲ့အခါလှမ်းမှကြွရတယ်နှမ်းတယ်ချရတယ်လို့သုံးပြမှတ်တဲ့အခါမှာအန်တက်အောင်မှတ်လို့ရတယ်ဘယ်လန်းနေညာလန်းနေလို့မှလန်းနေညာလန်းနေကိုတော်တော်နိုင်နေလာပြီဓမ္မရီဖြစ်လာပြီခြေတော့ ဘယ်ဘယ်နဲ့ညာလဲမမှားတော့ဘူးဆိုလို့ရှိရင်ကြွရဲချရဲကြွရဲချရဲမှာခြေတလမ်းမှာနှစ်ပိုင်းမှတ်တာကြွရဲချရဲကြွရဲချရဲအဲကြွရဲချရဲကိုနိုင်နိုင်နေတဲ့တမာကြီးရဲ့ရှိမှနိုင်ပြီဆိုရင်ကြွရဲလှမ်းနေချရဲကြွရဲလှမ်းနေချရဲသုံးပိုင်းမှတ်ရတယ်ဒါကတော့နေ့စဉ်တရားလျှောက်နေတာဆိုတော့ဆရာသမားကယောဂီရဲ့အခြေအနေကြည့်ပြီးတော့တိုးပြီးတော့မှတ်ခိုင်းပါတယ် အဲတခုပြိထားရတာကချတယ်လို့မှတ်တဲ့အခါမှာခြေတော့အောက်ချလိုက်တော့ခြေဘဝတပြင်းလုံးနဲ့တညီတဲ့ကြောင်ချဒါရေးကြည့်တယ်ဖနှောင်းနဲ့ထောင်ချပြီးမှတဖြည်းဖြည်းခြေဘဝကချတာမျိုးမလုပ်ရဘူးခြေဘဝတပြင်းလုံးနဲ့တညီတဲ့ကြောင်ချအဲ့ဒါမှမလို့ကောင်းတယ်သိရရှိတာလေးတွေပြီးလာတယ်အဲ့ဒီဈဉ္ညာမှာရှုတာလည်းပဲ ဈဉ္ဉံလျှောက်ခဲ့မှဖြစ်တဲ့ခြေလမ်းလိုက်မှဖြစ်တဲ့ရုပ်တွေကြွရုပ်ပန်းရုပ်ခြားရုပ်တွေသူတို့ကိုရှုတဲ့စိတ်အဲ့ဒီသဘောတွေကိုသိအောင်ရှုတာပဲဒါလည်းသဘောပေါက်ထားရတယ်အဲ့ဒီချိုးကဒီညလည်းဈဉ္ဉံလျှောက်တာဟာအညောင်းကြီးလျှောက်တာပဲဣရိယာပုပြောင်းလဲရရလျှောက်တာပဲဒီလိုထင်တယ်ပြီးတော့တချို့ကထိုင်တဲ့အခါကြာကြာထိုင်နေရုံလျှောက်တာပဲလို့ထင်ကြတယ်တချို့ကလည်းပဲဈဉ္ဉံကတမာရိယယုံမဲလို့ထင်ကြတယ်မဟုတ်ဘူး ဈဉ္ညာလျှောက်တာဟာဈဉ္ညာလျှောက်ခဲ့မှဖြစ်နေတဲ့ကြွားရုပ်နှမ်းရုပ်ခြားရုပ်အစိုက်တဲ့ရုပ်တွေနဲ့သူတို့ကိုရှိတဲ့နံတရားတွေရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုသိဖို့ရှုတာအဲ့ဒါတိထားရတရားအဲ့ဒါလို့ရှုလို့အနိစ္စဒုက္ခအနတ္တသဘောကိုသိပြီးတော့ဝိပဿနာဉာဏ်နဲ့ဉာဏ်ပူဉာဏ်ရသွားလို့ဉာဏ်နာဖြစ်သွားတဲ့ပုဂ္ဂိုလ်တွေနဲ့စာပြရတဲ့ကအများကြီးရှိတယ်မြတ်စွာဘုရားပြိဋိဘံသံဃာနည်း ညပြိနိဗ္ဗာန်ဆောင်ရနိုင်ပိုင်းအလိုမှတောင်မှဥပဒါဆိုရဲပြပိုက်လာလျှောက်လို့မြတ်စွာဘုရားကတရားဟောရဟန်းပြုပြီးတော့တရားအထုတ်ခိုင်းတဲ့အခါကျတော့ဥပဒါဟာကုပိနာယုံအင်းင်းဥယျင်ရဲ့ဒေါင်းတောင်လူလူတိတ်ဆိတ်တဲ့နေရာမှာသွားပြီးတော့တရားရှုတယ်။ရှုတဲ့အခါမှာသူကထိုင်ရှုတာမဟုတ်ဘူးဈဉ္ဉံလျှောက်ရှုတာပဲ။ဈဉ္ဉံလျှောက်ရှုရာကနေပြီးတော့ဝိပဿနာဉာဏ်ကြီးရင့်ရင့်သွားပြီးတော့ meditation position တစ်ခါလေးရသွားတယ်။ ယဟနာဖြစ်သွားတယ်ဒါဈဉ္ဉဏ်လျှောက်ရင်းရှုရုံနဲ့ပဲဝိပဿနာဉာဏ်နဲ့ဉာဏ်ပညာဖြစ်သွားတာဒါကြောင့်ဈဉ္ဉဏ်ကိုအထင်ကလေးအောင်ဈဉ္ဉဏ်သိပြီးပြီတယ်သိရည်အဲ့ဒါလို့ဘလနဲ့ညာနဲ့လို့ဖြစ်စေကြွရဲခြားရဲဖြစ်စေကြွရဲနဲ့နဲ့ခြားရဲဖြစ်စေမိမိနိုင်တယ်လို့ရှိမှတ်သွားပြီးတော့ကိုယ်ကဈဉ္ဉဏ်အဆုံးရောက်သွားတဲ့အခါကျခြားနဲ့မလဲလိုက်ရဘူး ရက်လိုက်ရတယ်ရက်တယ်ရက်တယ်ရက်တယ်လို့ရက်နေတဲ့ထောင်းတော်ကိုရှုရတယ်နောက်ပြန်လှည့်ကျင်တော့လှည့်ကျင်တယ်လှည့်ကျင်တယ်လို့လှည့်ကျင်တဲ့စိတ်ကိုရှုရတယ်ဒီအချိန်မလှည့်သေးဘူးရက်တုံးတယ်လှည့်ကျင်တဲ့စိတ်ကို၃ချိန်လောက်ရှုပြီးမှတရွေ့ရွေ့တရွေ့ရွေ့ဆဲတာကိုလှည့်တယ်လှည့်တယ်လှည့်တယ်လှည့်တယ်လှည့်တယ်လို့၆ချိန်လောက်ရအောင်ဖြည်းဖြည်းလေးလှည့်ပြီးရှုရတယ်နောက်ပြန်မျက်နှာမူပြီးတဲ့အခါကျတော့ရက်တာကိုရှုလိုက်ရတယ်ရက်တယ်ရက်တယ်ရက်တယ်၃ချိန်လောက်ရှုလိုက် ပြီးတော့မှမူလလာခဲ့တဲ့လမ်းဘက်ကိုပြန်ပြီးတော့စဉ်းဉဏ်လျှောက်တော့မယ်အဲ့ဒီခါကျတော့လမ်းညင်နဲ့လမ်းညင်နဲ့လမ်းညင်နဲ့လမ်းညင်နဲ့စိတ်ကိုပုံညိပ်မှပြီးတော့မှဘယ်လမ်းနဲ့ညာလမ်းနဲ့ဓမ္မမဟုတ်ဆိုလို့ရင်ကြွတယ်ခြားတယ်ဓမ္မမဟုတ်ကြွတယ်လမ်းနဲ့ခြားတယ်လျှောက်တော့ထို့သူကဘုရားစဉ်းဉဏ်အစဉ်ရောက်ပြန်တော့လေဒီတိုင်းပဲပထမယတ္တမဒုတိယလှည့်ခြင်းနဲ့စိတ်မှတတိယလှည့်တာမှသုဒ္ဓါနောက်ပြန်နေတာမူပြီးတော့ယတ္တမပင်စမ လမ်းညင်စိတ်မှနောက်သတ္တမကြမှာလမ်းနာကိုမှာအဲ့ဒီမှာလည်းပဲအခုရှိတယ်ဘယ်လိုလဲဆိုတော့ဒီဈဉ္ညာလျှောက်တာမှာရက်မဲ့ကြံတဲ့အခါကျတော့ယောဂီကရက်ချင်တယ်ရက်ချင်တယ်ရက်ချင်တယ်နဲ့ရှုတယ်ရက်ချင်တဲ့စိတ်မဖြစ်ဘူးလားဆိုတော့ရက်ချင်တဲ့စိတ်ဖြစ်ပါတယ်ဒါပေမဲ့ရက်ချင်တဲ့စိတ်ဖြစ်ပေါ်လို့မှာရက်ကမရက်သေးတော့ ယောဂီကရှုနေတာကကြွရတယ်၊လမ်းနေချရတယ်လို့ပဲဖြစ်စေ၊ဘုလန်းနေညာလမ်းနေလို့ပဲဖြစ်စေရှုနေတာ။ရှုနေတာဆိုတော့ချရတယ်လို့လည်းရှုမိရောကျောင်းဘက်ကဇုံရမိသွားပြီ။အဲ့တော့ရက်ချင်တဲ့စိတ်ရှုရအချိန်များတော့ဒါကြောင့်မို့ရက်ချင်တဲ့စိတ်ဟာဖြစ်ပေါ်ပုံဖြစ်ပေါ်များပုံလည်းပဲမရှိဝဲထားလို့ရှိရင်ပိုးပြီးတော့ကောင်းတယ်။ကြွရတယ်၊လမ်းနေချရတယ်၊ကြွရတယ်၊လမ်းနေချရတယ်၊ချရတယ်လို့ ဆိုလိုက်တာနဲ့ဇုံရက်မိသွားပြီဇုံရက်မိသွားတော့မှရက်တာကိုရှုရက်တယ်ရက်တယ်ရက်တယ်လို့ရက်တာကိုသုံးမိချိန်လောက်ရှုရက်နေတဲ့ထောင်ထောင်ကြီးကိုအဲပြီးတော့မှခုနပြောတဲ့အတိုင်းလှဲ့တာလှဲ့ကျင်တာလှဲ့တာလှဲ့ကျင်တာလှဲ့တာပြီးတော့နောက်တစ်ခါပြန်ရက်တာနောက်တစ်ခါလျှောက်ချင်တာပုံပုံလှမ်းချင်တာအဲ့ဒါတွေအကုန်ရှုပရမတိထားရပြီးတော့ဈဉ္ညာမှာရှုတဲ့အခါကျတော့ ကြွတယ်လှမ်းတယ်ချတယ်လို့ရှိတဲ့အခါမှာဆိုလို့ရှိရင်ဖနှောင့်စကြွတာကနေပြီးတဖြည်းဖြည်းကြွလိုက်လာတာကိုအဲ့ဒါကိုစိတ်ကမြင့်မြောက်ရှိရတယ်လှမ်းတာရှိတယ်ဆိုလို့ရှိရင်တရွေ့ချင်းတရွေ့ချင်းရှေ့ကိုခြေတော့ရွေ့ရွေ့ရွေ့ရွေ့လှမ်းသွားတာကိုစိတ်ကမြင့်မြောက်ရှိရတယ်ချတာရှိတယ်ဆိုလို့ရှိရင်လည်းတရွေ့ချင်းတရွေ့ချင်းအောက်ဘက်စီကိုကြာသွားတာကိုစိတ်ကမြင့်မြောက်ရှိရတယ်ဒါသိအရေးကြီးတယ်အဲ့လိုစူးစိုက်ပြီးမရှိရင် ကြွမှုလမ်းမှုချမှုမပြီးပဲနဲ့ယောဂီကဘာတွေတော့သိနေတတ်လဲဆိုခန္ဓာကိုယ်ပေါ်ကဟာတွေတော့သိနေတတ်တယ်ဝေဒနာတွေသိနေလို့သိနေခန္ဓာကိုယ်ကြီးအပုပ်ကောင်ဖြစ်နေတယ်လို့လို့သိနေလို့သိနေခန္ဓာကိုယ်ကြီးကမော့ဆန်ကျဲနေတယ်လို့ပိုးလို့ပေါက်တွေဖြစ်နေလို့တွေ့နေတာတွေ့နေအဲ့လိုတွေ့တတ်တယ်ဘာကြောင့်လဲဆိုတော့သူရဲ့စိတ်စူးစီးစူးစိုက်မှုအားဟာကြွမှုလမ်းမှုချမှုပေါ်မှာမရောက်ဘူးအဲ့ဒီပေါ်မှာမရောက်ဘူး ယောဂီရဲ့စုစည်းစုဆိုင်မှုစိတ်အားဟာကြွမှုသဘောနှမ်းမှုသဘောချမ်းမှုသဘောမှာပါပဲရောက်စေရခန္ဓာကိုယ်မှာမရောက်စေရဘူးခန္ဓာကိုယ်ကမရောက်စေရဘူးအဲ့ဒါဥပ္ပေကျဈဉ္ဉံလျှောက်မှုရဲ့ဥပ္ပေကျသဘောကိုနားမလည်ရင်အဲ့လိုဖြစ်တတ်တယ်ဒါကြောင့်ဈဉ္ဉံလျှောက်တာဟာဈဉ္ဉံလျှောက်ထဲမှာဖြစ်နေတဲ့ကြွားယုတ်၊လမ်းယုတ်၊ခြားယုတ်အဲ့ဒီယုတ်သဘောတွေနဲ့ သူတို့ကိုရှုတဲ့စိတ်နာမ်သဘောတွေကိုပြီးကိုရှုတာဆိုတာဒါဥပ္ပေကျကိုကြာကြာနာနာသိထားရအောင်တကယ်တမာရီအကောင်းလာပြီဆိုလို့ရှိရင်ဘလို့